ရှင်ပေကျုဩဝါဒစာဒုတိယဆောင်အခန်းကြီးနှစ်အငယ်1မှ3သို့တော်လည်းယူဒလူတို့တွင် မိစ္ဆာပရောဖက်ရှိကြ၏ထိုနည်းတူဖြစ်စည်းတတ်သော မိစ္ဆာဒိဋ္ဌိအယူများကိုပရိယေအားဖြင့်တွင်၍မိမိတို့ကိုဝယ်တော်မူသောအရှင်ကိုညင်းပယ်လျက်မိမိတို့အပေါ်သို့လျင်စွာသောပျက်စီးခြင်းကို ရောက်စေသော မိစ္ဆာဆရာတို့သည်တင်တို့တွင် ရှိကြလိမ့်မည် သူတို့ညစ်ညူးသောအကျင့်ဓလေ့တို့ကိုအများသော သူတို့သည်လိုက်သောအားဖြင့်၊သမ္မာတရားလမ်း၊အသရေသည်ပျက်စီးလိမ့်မည်။သူတို့သည် လောဘလွန်ကျူးလျက် ချော့မော့သော စကားနှင့်သင်တို့ကို ကုန်သွယ်ကြလိမ့်မည်။သူတို့အပြစ်စီရင်ခြင်းသည်ရှေးကာလမှစ၍မဘိတ်မနွယ်။သူတို့ဖျက်ဆီးခြင်းသည်လည်းအိပ်၍မပျော်။4 အကြောင်းမူကား၊ပြစ်မှားသော ကောင်းကင်တမန်တို့ကိုဘုရားသခင်သည်နှမြောတော်မမူ။ငရဲထဲသို့ချလိုက်ပြီးမှစစ်ကြောစီရင်ခြင်းအလိုငှါချုပ်ထား၍မှောင်မိုက်သံကြိုးနှင့်ချည်နှောင်တော်မူ၏။ရှေးလောကဓာတ်ကိုလည်းနှမြောတော်မမူ။ဖြောင့်မတ်ခြင်းတရားကိုဟောသောနောဧနှင့် လူခုနစ်ယောက်တို့ကိုစောင့်မတော်မူ၍၊ဘုရားကိုမကိုးကွယ်သော လောကီသားအပေါင်းတို့ကိုရေလွှမ်းမိုးစေတော်မူ၏။သောဒုံမြို့နှင့် ဂေါမောရမြို့တို့ကိုမီးရှို့၍ဖျက်ဆီးရာဒဏ်စီရင်တော်မူသဖြင့်၊နောက်၌မတရားသောအကျင့်ကိုကျင့်အံ့သောသူတို့အားပုံသက်သေကိုထားတော်မူ၏။ထိုအခါမတရားသောသူတို့၏ညစ်ညူးသောအကျင့်အားဖြင့်နှောင့်ရှက်ခြင်းကိုခံရသောသူ၊ဖြောင့်မတ်သောလောတကိုကယ်နှုတ်တော်မူ၏။ထိုဖြောင့်မတ်သောသူသည်မတရားသောသူတို့တွင် နေစဉ်အခါ၊သူတို့၏မတရားသောအမှုများကို နေ့တိုင်းမပြတ် မျက်စိမြင်လျက်နားကြားလျက်ရှိသဖြင့်မိမိဖြောက်မှတ်သော စိတ်နှလုံးကို ပြင်းစွာညှင်းဆဲရ၏အငယ်ကူမ16ဖျားဝတ်၌မွေးလျော်သော သူတို့ကိုစုံစမ်းနှောက်ယှက်ခြင်းအထက်ကကယ်နှုတ်ခြင်းက၎င်းမတရားသောသူတို့ကိုဒဏ်ခံစေမိအကြောင်းညဉ့်ညူးသောတတ်မဲ့ခြင်းကိလေသာနှင့်တကွကာမဂုဏ်အလိုတို့လိုက်၍အာနာစက်ကို မထီမဲ့မြင်ပြုသောသူတို့ကိုအထူးသဖြင့်ဒဏ်ခံစေမည်အကြောင်း၊တရားဆုံးဖြတ်သောနေ့အဖို့ချုပ်ထားခြင်းငှါ၎င်း၊ထာဝရဘုရားသည်တတ်နိုင်တော်မူ၏။ထိုသူတို့သည်ရဲရင့်သောသူ၊ကိုယ်အလိုသို့လိုက်တတ်သောသူဖြစ်၍၊ဘုန်းတန်ခိုးကြီးသော သူတို့ကိုကဲ့ရဲ့ဝံ့ကြ၏။ကောင်းကင်တမန်တို့မူကား၊သူတို့ထက်ခွန်အားတန်ခိုးကြီးသော်လည်း၊ထာဝရဘုရားရှေ့တော်၌သူတို့အား ကဲ့ရဲ့စွာသောပြစ်တင်ခြင်းကိုမပြုကြ။သူတို့မူကားဘမ်း၍ဖျက်ဆီးဘို့ရာဖန်ဆင်းသောတိရစ္ဆာန်သက်သက်ကဲ့သို့၊မိမိတို့နားမလည်သောအရာကိုကဲ့ရဲ့လျက်၊မိမိတို့ပုတ်ပျက်သောအားဖြင့်အကုန်အစင်ပျက်စီးခြင်းသို့ရောက်၍၊မတရားသောအမှု၏အပြစ်ကိုခံရကြလိမ့်မည်။နေ့အချိန်၌ပင်လွန်ကျူးစွာကာမဂုဏ်ခံစားခြင်းအမှုသည်ပျော်မွေ့ရာ ဖြစ်သည်ဟု သူတို့သဘောရှိ၏။ သင်တို့နှင့်အတူစားသောက်ပွဲလုပ်သောအခါ၊မိမိတို့မှားယွင်းသောသဘောနှင့်လွန်ကျူးစွာကာမဂုဏ်ခံစား၍၊သင်တို့၌အညစ်အကြေးအစွန်းအကွက်ဖြစ်ကြ၏။သူတို့သည် သူ့မယားကို ပြစ်မှားသောကိလေသာနှင့် ပြည့်စုံသောမျက်စိရှိ၍၊ဒုစရိုက်ကိုမပြုဘဲမနေနိုင်ကြ။စိတ်နှလုံးမတည်ကြည်သော သူတို့ကို အပြစ်သို့သွေးဆောင်တတ်ကြ၏။လောဘလွန်ကျူးခြင်း၌ကျင်လည်၍ ကျိန်တော်မူခြင်းဤသားဖြစ်ကြ၏ဖြောင့်မတ်သောလမ်းတဲကထွက်၍လွှဲသွားသဖြင့်ဘောတော်ဤသားဘာလံဤလမ်းကိုလိုက်ကြ၏ထိုဘာလံသည်မတရားသောအမှုဤအခကိုတတ်မဲ့၍မိမိဒုစရိုက်အတွက်ကြောင့်ဆုံးမခြင်းကိုခံရ၏အဘယ်သို့နည်းဟုမူကားစကားမပြောနိုင်သောမြဲသည် လူဘာသာအားဖြင့်မွဲ့၍ထိုပရောဖက်၏မိုက်မဲခြင်းကို မြစ်တားလေ၏ အငယ်16မှ22ထိုသူတို့သည်ရေမရှိသောရေတွင်းကဲ့သို့၎င်းလေတိုက်၍လွင့်သောမိုးတိမ်ကဲ့သို့၎င်း ဖြစ်ကြ၏သူတို့အဖို့တခဲနေသောသာဝရမှောင်မိုက်ကိုတူထားလျက်ရှိ၏အကြောင်းမူကားမှားယွင်းခြင်း၌ကျင်လည်သောသူတို့အထက်ကပြည့်ထွက်လူသောသူတို့ကိုထောင်လွှမ်းသောအချီးနီးစကားပြောသည်နှင့်ဇာတိပဂတိတတ်မဲ့ခြင်းကိလေသာလွန်ကျူးခြင်းအပြင် အပြစ်သို့သွေးဆောင်တတ်ကြ၏လွတ်ချင်းအခွင့်ရှိသည်ဟု ဝန်ခံလျက်ပင် ကိုယ်တိုင် ပုတ်ပြက်ခြင်း၏ကြုံဖြစ်ကြ၏အဘယ်သို့နည်းဟုမူကားလူကိုနိုင်သောအရာသည် လူ၏သခင်ဖြစ်၏ကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်ကိုတည်ကျွမ်းခြင်းအပြင် လောကီညဉ်းညူးခြင်းနှင့်ကင်းလွတ်ပြီးမှတဖန်ကြော့မိ၍ရှုံးလင်နောက်ဖြစ်ဟန်သည် ရှေးပြဟန်ထက်သာ၍ဆို၏ ဖြောင့်မတ်ခြင်းတရားလမ်းကိုသိ၍မိမိခံခဲ့ပြီးသောတန်ရှင်းသောပညာကိုတဖန်စွပစ်သည်ထက်ထိုလမ်းကိုမသိဘဲနေတော့တာ၍ကောင်း၏ခွေးသည်မိမိအံဘတ်ကို ပြန်၍စား၏ဝက်သည်လည်းဆေးပြီးမှရွှွန့်တွင်လူပြန်၏ဟုမှန်သောစကပုံသည် ထိုသူတို့၌ပြည့်စုံသည်